1346ခုနှစ်နတ်တော်လာပြီကျော်ရှိရက်1984ခုနှစ်ဒီဇင်ဘာလ15ရက်နေ့နေ့လယ်2နာရီနဲ့မိနစ်30အချိန်မှာခွန်ကြီးတို့တရားဝဲစဒီမှာဘုန်းကြီးတို့ဝါရင်းကနေပြီးတော့အကျဉ်းဆိုပြီးတော့စိတ်တရားစိတ်ထားဖြူပွေးချမ်းသာရေးတရားဟောခဲ့တာ ဥပုဒ်တိုင်းဥပုဒ်တိုင်းပြတ်သွားတာဘယ်နှဥပုဒ်မှမသိပါဘူး။ဒါကြောင့်ဒီကနေ့အဲ့ဒီစိတ်ထားဖြူဖွေချမ်းသာရေးတရားတော့အဲ့ဒါပဲဆက်ဟောရမယ်တဲ့။ဒါကြောင့်အရင်တစ်ပတ်ကတရားဘယ်မှာအဆက်ပြတ်ခဲ့ပါလိမ့်မလဲယောဂီတို့။အိတ်တာမစ္စရိယဘာပြောတာဘာအကြောင်းပြောနော်။အိတ်တာအကြောင်းပြောတာနော်။ ဘုန်းကြီးလောက်မှမမှတ်မိဘူးအဲ့ဒီမှာဝတ္ထုကြောင့်တခုပြောပြီးတော့တဝက်မှရက်ခဲ့တယ်မဟုတ်လားဟုတ်လားဘာဝတ္ထုကြောင့်ဘာဝတ္ထုကြောင့်မလဲမသိသောဝတ္ထုကြောင့်မဟုတ်လားဒါတော့အဲ့ဒီဝတ္ထုကြောင့်ပြီးမှပြန်ဆဲရမယ်မစ္စရိယနည်းနည်းပြောရမယ် မစ္စရိယနည်းနည်းပြောပြီးတော့အဲ့ဒီဝိထုကြောင့်ပြန်ဆက်မယ်မစ္စရိယဆိုတာနှမျောတွန့်လို့တာတဲ့နှမျောလေပြီးမစ္စရိယတာမန်အဖြစ်ဆိုလို့ရှိရင်တော့မစ္စရိယဆိုတာမိမိပစ္စည်းကိုပေးကမ်းရမှတွန့်တို့တာပေးကမ်းရမှတွန့်တို့တာအဲ့ဒါလိုပေးကမ်းရမှတွန့်တို့တာမှာမိမိပစ္စည်းကို အလွန်ကြီးတတ်မဲ့နေလို့ မပေးကမ်းနိုင်တာတော့မဟုတ်ဘူးသူ့ရဲ့ဇယိုက်ကိုကမိမိပစ္စည်းသူများပေးတတ်တဲ့အလေးအကျင့်ပေးလိုတဲ့ဆန္ဒဝါသနာမရှိတဲ့အတွက်တွန့်တိုးနေတာဒါကြောင့်မလို့အဲ့ဒါမစ္စရိယခေါ်တယ်အဲ့ဒီမစ္စရိယရဲ့လက္ခဏာကိုသတံပတ္တိနိဂုဏလက္ခဏာမစ္စရိယမစ္စရိယမစ္စရိယဟူသည်ဟောဝန်တိုမှုနှမျောမှုဟူသည် သတံပတ္တိနိဂုဟနလက္ခဏာမိမိစည်းစိမ်ဥစ္စာကိုရှုဝဲတတ်သောသဘော ရှိ၏တဲ့မစ္စရိယရဲ့လက္ခဏာမိမိရဲ့စည်းစိမ်ဥစ္စာကိုသူတစ်ပါးမသိအောင်ရှုဝဲတတ်တဲ့သဘောရှိတယ်တဲ့ဒါမစ္စရိယရဲ့သဘောပဲတဲ့ကြားဘူးတယ်မဟုတ်လားရှေ့က အိန္ဒိယမှာဗြဟ္မဏဤတယောက်ချမ်းသာတာတော့ကြည်ကြည်တက်တက်သားတယောက်ရှိတယ်သားတယောက်ကလည်းတယောက်ထိတော့သားအင်မတန်လည်းချစ်တယ်ဒေလူမျိုးပါအထိမကြမ်းပါတဲ့အခါကျတော့ဒီဗြဟ္မဏကသူကဘယ်ခါမှ မပေးကံမလူတမ်းမစွန့်ကြဲမဝေပါဘူးတဲ့သားသေးကနေကြတော့အဲခက်ပြီငါသားသေးရင်တော့ အတုပမေးလာကြမှာပဲ လာကြရင်တော့ငါအိမ်ထဲရှိတဲ့ပစ္စည်းတွေသူများတွေမြင်းကိုရဲ့ငါပစ္စည်းတွေသူတို့လိုချင်စိတ်ရှိကြတော့မှာပဲတောင်းရင်တော့ဒုက္ခပါပဲအဲ့ဒါနဲ့ဘာလုပ်တယ်လဲလို့ဆိုတော့ဒေလူမျိုးပါဖြစ်တဲ့ဖြစ်အောင်မကြမ်းမာတဲ့သားကို အိမ်ထဲမထားဘဲနဲ့အိမ်ပြင်အိမ်ကျမ်းပြင်မှာထုတ်ထားတယ်အတိပ္ပယ်ကတော့ လာမေးတဲ့လူတွေရှိလည်းပဲအိမ်ကြမြင်မှာပဲမေးပြီးပြန်သွားကြအိမ်ထဲမဝင်ဘူးမဝင်ရဘူးအဲ့ဒါလို့ဆိုလို့ရှိရင်ငါပစ္စည်းတွေမမြင်ဘူးမမြင်ရင်မတောင်းဘူးမတောင်းရင်မပေးရဘူးမပေးရရင်ကောင်းတယ်ဟောအဲ့ဒါဘာရဲ့သဘောလဲမစ္စရိယရဲ့သဘောတဲ့ဘာလောက်တာတော့မိမိရဲ့စီစဉ်ဥစ္စာကိုလျှို့ဝှက်တာမဟုတ်လားသူများမသိအောင်မမြင်အောင်လျှို့ဝှက်တာ တွေ့ဘူးကြမလားမသိဘူးငယ်ငယ်ကလေးပေါက်စလေးတဲ့ကလေးပေါက်စလေးတဲ့ငငယ်တည်းကအဲ့ဒီသူဇာတိနဲ့တူလာတာပဲသူတို့မုံစားနေတယ်ဆိုလို့ရှိရင်ကဲကလေးမုံပေးသမအောင်ဥဥမုံပေးသမအောင်ဆိုလက်ခံတောင်းရင်ငငယ်ကလေးကဒါနစေတနာရှိတဲ့ကလေးကရော့ရော့ဆိုပြီးပေးတယ်မုံအဲ့လိုပေးတယ်ကလေးလေးတွေ ဆိုကြပါစို့နှစ်နှစ်သားသုံးနှစ်သားလေးနှစ်သားပေါ့လေအဲတချို့ကလေးကြတော့မဟုတ်ဘူးဥဥမောင်ပေးသားမအောင်မောင်ပေးသားမအောင်ဆိုလက်ခံပြီးသားဟင်းအင်းဆိုလက်ကလေးဝယ်အဲ့ဒါနောက်နောက်ကျောပဲလှည့်ပြီးတော့ဖွက်ထားတယ်မဟုတ်ဘူးတွေ့ဘူးလားအဲ့ဒါပါတော့အဲအဲ့ဒါပတံပတ္တိနိဂုဟနာလက္ခဏာမစ္စရိယနဲ့ မစ္စရိယနှမျောတယ်တွန့်တိုတယ်မပေးလိုဘူးဆိုတာဟာတဲ့သတံပတ္တိနိဂုဏလက္ခဏာမိမိစည်းစိမ်ဥစ္စာကိုရှို့ဝဲခြင်းလက္ခဏာရှိ၏တဲ့အခဏပြမနာလို့ပေါ့မိမိစည်းစိမ်ဥစ္စာရှို့ဝဲခြင်းလက္ခဏာအမှန်တန်ထင်ရှားတယ်နောက်အင်ညေဟိသာဒာရသာဒာရဏခမရတံအင်ညေဟိ သူတစ်ပါးတို့နှင့်သာဒာရဏခမရတံဆက်ဆံသည်ကို သီးမခံနိုင်ခြင်းကိစ္စရှိ၏တဲ့ မိမိစည်းစိမ်ကိုသူတစ်ပါးတို့နဲ့ဆက်ဆံတာကိုသီးမခံနိုင်ရင်ကိစ္စတဲ့ဒါမစ္စရိယရဲ့အလုပ်ပဲတဲ့မစ္စရိယလုပ်ရမယ်လုပ်ရတဲ့အလုပ်ဟာအဲ့ဒါပဲတဲ့မိမိစည်းစိမ်သူတစ်ပါးနဲ့ဆက်ဆံတာကိုမနစ်မြုံနိုင်ဘူးသိမခံနိုင်ဘူးမကြည့်နိုင်ဘူးမရှုနိုင်ဘူးဆိုကြပါစို့ဟိုဘက်အိမ်ကသူတို့အိမ်ကရေပန်းကရပြက်သွားလို့မဝယ်ပြသေးလို့မဟုတ်လို့ဒါပမင်ရေလောင်းတာရေပန်းကရလေးခဏငှားပါ တနေ့တည်းပါ ဒီတညနေပါပဲရေလောက်ပြီးချက်ချင်းပြန်ပေးပါမယ်မပေးနိုင်ဘူးမပေးနိုင်တော့ဘလို့ပြောလဲအော်ရေကမရေပန်းခရရှိတော့ရှိပါရဲ့ဟာဘသူငှားသွားတယ်ဟောဟုတ်ကဲ့လားဘသူငှားသွားတယ်အဲ့ဒါကိုရှိတဲ့ရေပန်းခရသူများဆက်ဆံတာမကြိုက်တာမဟုတ်လား အဲ့ဒါမစ္စရိယရဲ့အလုပ်ပဲတဲ့ဘသူငှားသွားတယ်တဲ့အမှန်တော့ရှိသားပဲအိမ်ထဲမှာအဲမစ္စရိယရဲ့သဘောကျမ်းဂန်မှာဖော်ပြတဲ့သဘာဝတွေကလောကလူတွေမှာရှိနေတဲ့သဘာဝတွေဖော်ပြထားတာသဘာဝမကြဘူးလားဒါပေမဲ့လို့လူကအဲ့ဒါကိုတတိပြုမိရလားမပြုမိဘူးတတိမပြုမိဘူး မိမိရဲ့စိစိတ်ချမ်းသာကိုသူတို့ဘာတို့ဆက်ဆံတာမကြိုက်တဲ့သဘောရှိတယ်တဲ့မကြိုက်တဲ့လက္ခဏာမကြိုက်တဲ့လုပ်ငန်းကိစ္စရှိတယ်အင်ညိဟိပါဒာရဏေခမရတာကတုကင်စုကဘာဝောပစ္စုပဋ္ဌာနာသက္ခာတိဤအဖြစ်လင်သက္ခာတိဤအဖြစ်ကဲ့သို့သောသဘောလို့ယောဂီညာမှာထင်လာတယ်တဲ့စတ်တယ်ခါတယ် တွန့်လို့တဲ့စိတ်နှမျောတဲ့စိတ်မှရှိနေပြီဆိုလို့ရှိရင်တော့အဲ့ဒီနှမျောတွန့်လို့တဲ့စိတ်ရှိတဲ့ပုဂ္ဂိုလ်ဟာစိတ်လဲတွန့်တယ်လက်ကောမတွန့်ဘူးလားအဲလက်တွန့်တယ်မန္တလေးမှာတချို့မတတ်တာလို့ကိုယ်ခေါင်းရင်အိမ်ရောခြေရင်အိမ်ရောနေ့စဉ်နေ့တိုင်းတန်ဃာတော်တွေမနေ့ပိုင်းဆွမ်းထက်ထွက်လောင်းကြတော့ကိုကဒီလိုထီထီကြီးနေလို့မတော်တဲ့အခါကျတော့ကိုလည်းထွက်လောင်းရတယ်ထွက်လောင်းတဲ့အခါကျတော့ ဒီဇောင်းနဲ့ဟိုဇလုံးတစ်လုံးနဲ့ဆွန်းထက်ထည့်ပြီးတော့ဟင်းတော့ကျေးစွန်းတစ်ချောင်းနဲ့တန်ဃာတွေကလာရ လာရတယ်ဆိုလို့ရှိရင်ခေါ်လိုက်တယ်ခေါ်လိုက်တာတော့တစွန်းမယ်ပြီးတော့မှတစ်ခါပြန်ပြန်ခါချသေးတယ်ခါချလို့အဲ့ဒါဇွန်းတစ်ဝက်လောက်ရှိမှတစ်ခါလောင်းလိုက်တယ်အဲနောက်တစ်ပတ်လာပြန်ပြီခေါ်လိုက်တာတော့အပြည့်ပဲပြီးတဲ့အခါကျတော့ခါချလိုက်ပြန်အဲပြီးတဲ့အခါကျလောင်းလိုက်ပြန်ရောအဲ့ဒါဘာဖြစ်တာ အဲ့ဒါမစ္စရိယမဟုတ်ဘူးလားအဲကျမ်းဂန်တဘောအင်မတန်မှန်တယ်လူတွေကသတိမထားကြလို့အဲကိုကိုကလည်းပြန်ကြည့်ကြအောင်တော့အဲ့ဒါကိုလည်းအိုက်ထဲပါနေအောင်ပဲနော်ခတ်တော့ပြင်အပြည့်ကြီးပဲပြီးတော့ပြန်ပြန်ခါချအဲ့ဒါကတုကင်စုကဘာဝပစ္စုပ္ပဌာဏနဲ့သတံပတ္တိပဋ္ဌာဏနဲ့ မိမိရဲ့စည်းစိမ်ဥစ္စာလင် အနိကဆုံးအကြောင်းရှိ၏တဲ့တွန့်တော်မှုနှမျောမှုဆိုတဲ့မစ္စရိယဖြစ်ခြင်းရဲ့အကြောင်းဟာမိမိရဲ့စည်းစိမ်ပဲတဲ့ဟုတ်ပါမလားကိုယ်စည်းစိမ်ရှိတော့ကိုယ်စည်းစိမ်မနှမျောဘူးလားအဲကိုယ်စည်းစိမ်မရှိဘူးဆိုရင်နှမျောเสียလို့သေးလားမလိုတော့ဘူးအဲ့တော့မိမိစည်းစိမ်ရှိခြင်းဟာမစ္စရိယခေါ်တဲ့နှမျောတွန့်တော်မှုဖြစ်ခြင်းရဲ့ အနိကဆုံးအကြောင်းပဲတဲ့မသိကြဘူးလားသိကြတယ်နော်ယောဂီတို့ထဲအဲ့ဒါတွေမြတ်ပါနေသေးလားဟမ်ကိုရှိတဲ့ဥစ္စာဖွဲ့ထားတယ်တဲ့ဟုတ်ကဲ့လားကိုပစ္စည်းသူများနဲ့ဆက်ဆံတာမကြိုက်ဘူးတဲ့ပြီးတော့တွန်းဆုပ်တွန်းဆုပ်ဖြစ်တယ်တဲ့တွန်းဆုပ်တွန်းဆုပ်လှူရင်လေမတတ်တာလို့လှူလို့တွန်းဆုပ်တွန်းဆုပ်လှူရင်ဘယ်တော့မှအကျိုးဖွံ့ဖွံ့ပြိုးပြိုးမပေးဘူး ပေးတဲ့အခါလဲတွန့်ဆုံတွန့်ဆုံအကျိုးပဲပေးတယ်အဲဒါကြောင့်အင်မတန်တရိထားစရာကောင်းတယ်အဲ့ဒီမစ္စရိယကိုအာလုံးခြုံမိငုံမိအောင်မစ္စရိယကိုဘာသာပြန်လို့ရှိရင်တော့မိမိမိမိနဲ့ပတ်သက်သမျှကိုသူတော်ဘာတို့ဆက်ဆံတာမကြိုက်ခြင်းမနှိမ့်ညွတ်ခြင်းလို့ဒီလိုဘာသာပြန်ရတယ် မိမိနဲ့ပတ်သက်သမျှကိုသူတစ်ပါးတို့ဆက်ဆံတာမကြိုက်ခြင်းမနှိမ့်မြို့ခြင်းအဲ့ဒါမှာကျမ်းဂန်ကမစ္စရိယကို၅မျိုးခွဲပြထားတယ်အာဝါသောစကုလံလာဘောဝဏောဓမ္မင်စပင်စမန်လို့၅မျိုးခွဲပြထားတယ်အာဝါသမစ္စရိယတဲ့အာဝါသမစ္စရိယဆိုတာကျောင်းအိယာနေရာမှာဝန်တိုမှုတွန့်တွန့်နှမျောမှုတဲ့ ဘုန်းကြီးဆိုတော့ကြောင်းပေါ့လူဆိုတော့အိမ်ပေါ့အရေးအာဝါဒပေါ့အဲ့ဒီမှာတွန့်တော်မှုနှမျောမှုဆိုတာမိမိရဲ့ကြောင်းမိမိရဲ့အိမ်သူတစ်ပါးတို့နဲ့သူတစ်ပါးတို့ဆက်ဆံတာမကြိုက်တာတဲ့အဲ့ဟာအာဝါဒမစ္စရိယအိမ်ကြီးကအကျယ်ကြီးပဲအိမ်ကြီးအကျယ်ကြီးနေတာကလူက9ယောက်ထဲအိမ်ကအထက်ထအောက်ထကျယ်လွန်းတော့လူ9ယောက်နေတာပြောင်းနေတယ် ဒါပေမဲ့ကိုယ်အိမ်ဧည့်သည်လာမှတိတ်ကြောက်တာပဲဘာလို့ကြောက်တာနေရာပေးရမှာဆိုလို့နေရာမရှိလို့လားဆိုတော့ရှိတာပဲရှိပေမဲ့လို့သူရဲ့စိတ်ဓာတ်ကိုကတွတ်နိုးတဲ့စိတ်ဓာတ်ကအမြဲရှိနေတာ哦အမြဲရှိနေတော့မပေးလို့အဲ့ဒါအာဝါဒမစ္စရိယာတဲ့ကြောင်းအိယာနေရာမှာတွန့်တို့မှုတဲ့ ယောဂီမှလည်းဖြစ်တတ်တယ်ယံဖယံခါမှာကိုထိုင်နေရနေရလေးအဲ့ဒီကိုထိုင်နေရနေရလေးမသိတဲ့အသေးယောဂီကလာပြီးတော့ဈဉ္ဉံလျှောက်ပြီးကိုဈဉ္ဉံလျှောက်နေတော့သူကလာပြီးစုတ်ခနဲ့ဝင်ထိုင်လိုက်ရောအဲကိုကထိုင်မလို့သွားတဲ့ခါကျတွေ့တော့အဲမျက်စောင်းတစ်ချက်ထိုးလိုက်တယ်နှုတ်ခမ်းတစ်ချက်ဆူလိုက်တယ်ဟောအဲ့ဒါရောပါတော့အာဝါဒမစ္စရိယပဲအဲ့ဒါသတိထားရတယ် မစ္စရိယဆိုတာကိလေသာအညစ်အကြေးမဟုတ်လားကိလေသာအညစ်အကြေးပဲအဲ့ဒါအာဝါဒမစ္စရိယထို့အတူပဲကိုယ်ခမ်းမှာနေလောက်တာက3ယောက်4ယောက်နေဖို့လောက်တယ်ကိုကအခုဒီခမ်းမှာယူပြီးတော့တရားအထုတ်လာတာ2ယောက်15ယောက်လောက်ရှိသွားပြီကိုတို့2ယောက်နေရတာတဲ့အဆင်ပြေတယ်ညီညွတ်တယ်ပုဂ္ဂလတ္တပါယဖြစ်တယ် ဘာကြောင့်လဲလို့ဆိုတော့သူကလည်းတန်တန်ရှင်းရှင်းနေတယ်တတ်တရရနေတယ်ကိုကလည်းတန်တန်ရှင်းရှင်းတတ်တရရနေတယ်မနေ့၃နာရီခွဲဆိုမခွဲခင်ကလေးကနိုးတယ်ထတယ်ဓမ္မရောအသွားအာထုတ်တယ်နဲ့အာထုတ်ပြီးအာယုံစပြီးတယ်ဆိုပြန်လာတယ်ပြန်လာပြီးဆိုတော့ညီညီညွတ်ညွတ်ပဲစကားလေးပြောကြတယ်ဟုတ်ပြောလို့ကောင်းလိုက်တာဟွန်းပုဂ္ဂလတပ္ပယဖြစ်တယ်ညာသဘောကျတယ်အဲစကားလေးပြောပြီးမှ တခွန်းတခွန်းစာရှိသည်ပြောပြီးမှဓမ္မယုံမောတဲ့ဖရာရှိခိုးပြန်ဆင်းလာတမျက်လှဲအော်တမျက်လှဲညီညွတ်လို့သူလည်းပြောင်းလှဲတယ်ကိုယ်လည်းပြောင်းဆင်းအောင်လှဲတယ်အဲ့ဒါတမျက်လှဲခြင်းလဲစကားလေးကပြောရသေးတယ်ညီညွတ်တကောပုဂ္ဂလတပ္ပယဖြစ်နေတာယောဂီတယ်တမျက်လှဲစကားလေးပြောတဲ့အခါကျတော့တရားလေးကဘယ်ရောက်သွားဟမ်အဲယောဂီသေးပြီဟုတ်လား တမြေလင်းစကားပြောတော့ယောဂီဘာဖြစ်လဲသေရောဝိပဿနာတတိဝိပဿနာသမာဓိဝိပဿနာဉာဏ်ရှိသေးလားမရှိဘူးသေရော အသေးကောင်ကြီးတမြက်လဲတာအဲစကားမပြောဘဲနဲ့လှဲတယ်လှဲတယ်လို့ဖြစ်စေလက်ရွေးရှားတာကြည့်ပြီးရှုပြီးတော့လှဲတယ်ဖြစ်စေအဲ့ဒီပုံကိုဆိုရင်အရှင်လားအသေးလားအဲ့ဒါကတော့အရှင်ကောင်ကြီးတမြက်လှဲနေတာဒီလိုမဟုတ်ဘဲနဲ့ တို့တို့တို့တို့နဲ့စကားပြောရင်လှဲ့တယ်ဆိုလို့ရှိရင်တော့အသေးကောင်ကြီးတမျက်လှဲနေတာအေးဒါလည်းညီညွတ်တယ်ပုဂ္ဂလတ ত্ত্ব ရာဖြစ်တယ်တမျက်လှဲ့ပြီးတဲ့အခါကျတော့လေအင်းတမျက်လှဲ့ပြီးတော့သွားပြီးအဝတ်ကလေးပါလေးလဲဥမရေးလေးပါလေးချိုးဥမဒါလည်းညီညွတ်တယ်နှစ်ယောက်လုံးသွားကြတယ်ငဲအခန်းရောက်အခန်းမရောက်ခင်လေကအတက်ကလေးကစကားပြောသွားတယ်အဲတချို့ကျတော့ဓမ္မယုံကဆင့်ကလေးကပြောသွားတယ်တို့တို့တို့တို့နဲ့အဲအခန်းကျတော့ဘိုးပြောလို့အိုးတို့မြနေရထိုင်ရတဲကောင်းတယ်ဟေး မရောက်ပုဂ္ဂလတပ္ပယဖြစ်တယ်အထူးသဖြင့်ကြတော့ညအိယာဝင်တဲ့အခါကျတော့ဘိုးပြောလို့ကောင်းနေဒီခါမှဘိုးညင်ညွတ်တယ်မဟုတ်လားอืมအသေးကောင်ကြီးအိတ်နေကြတာနော်အသေးကောင်ကြီးအိတ်နေကြတာတဲ့ကိလေသာငြိမ့်မဲ့ဆင်းရဲငြိမ့်မဲ့အသေးကောင်ကြီးဒီလောက်မှရှုမှတ်နေပြီဆိုလို့ရှိရင်တော့ကိလေသာငြိမ့်ဆင်းရဲငြိမ့်ရောပေါ့အဲ့ဒါမှ နောက်ယောဂီအသေးရောက်လာတဲ့အခါကျတော့ဘုန်းကြီးဥဇွန်နာကကိုင်းဒီခန်းက၄ယောက်ဆန်တယ်၂ယောက်ပဲရှိတယ်ကဲအဲ့ဒီခန်းနေနေရာချပေးလိုက်တယ်။နောက်ယောဂီတယောက်နေလားနေလားနေကြတဲ့ကမကြိုက်တော့ဘလူယောဂီမှမသိဘာမှမသိတို့ခန်းနဲ့လာထားတယ်ဘုန်းကြီးကလည်းဘယ်နဲ့မှလည်းမသိပါဘူးတို့၂ယောက်တပ်ပါရဖြစ်နေနေလို့ထိုင်လို့ပြောလို့ဆိုလို့ကောင်းနေတာအဲ့ဒါလို့စိတ်ဖြစ်ပြီဆိုလို့ရှိရင်ဒါပါလေအာဝါဒမစ္စရိယတဲ့ကျောင်းအိယာနေရာမှာ တွန့်တူတာတဲ့ယောဂီဖောင်စည်းရင်ရေငတ်နေတယ်ဟုတ်တယ်မဟုတ်လားကိလေသာငြိမ်းအောင်ကျင့်ရင်းနဲ့ဘာဖြစ်နေတော့ကိလေသာပွားနေပြီတဲ့အဲ့ဒါအမှန်တရိထားရတယ်ဒါနဲ့တူတဲ့ယောဂီတယောက်လူနဲ့နှစ်ယောက်ထမရဲ့အခန်းတစ်ခန်းမှာနေနေတဲ့အခါကျတော့ဘုန်းကြီးဥဇောနာကနောက်အသေးလာတဲ့ယောဂီနှစ်ယောက်ကိုအဲ့ဒီအခန်းထဲထည့်လိုက်တယ်ထည့်လိုက်တော့နောက်ယောဂီနှစ်ယောက်ကအခန်းကြည့်ပြီးတော့သူတို့လည်းအဲ့ဒီ အခန့်သူများလည်းမကြက်စေခြင်းလို့နဲ့ဒူပါတယ်သူတို့ကလည်းဘယ်နေနေရတဲ့ယောဂီတွေမှုနဲ့တူတယ်အဲ့ဒီအခါမနေဘူးတဲ့မနေဘဲနဲ့သူတို့လည်းတင့်လျော်ရာမှာပဲနေကြတယ်တင့်လျော်ရာမှာနေကြတော့ဘုန်းကြီးတော့မသိပါဘူးနောက်၃၄ရက်ရှိမှဓမ္မရဲ့အဲ့ဒီမူမူလအရင်ရောက်နေတဲ့ယောဂီကလျှောက်တယ်အာဒီနေ့ကဘုရားဘယ်ကယောဂီနှစ်ယောက် အာတပည့်တော်အခါဘုန်းကြီးဥဇဏထားတာတပည့်တော်နေတဲ့အခါမနေဘူးသူတို့တခြားရွှေ့သွားကြတယ်အာဘုန်းကြီးကတခြားရွှေ့သွားလဲကောင်းတာပေါ့လို့ကိုချောင်းချောင်းလဲလဲနေရတာပေါ့လို့ဒါကတော့ပြဿနာမဟုတ်ပါဘူးလို့အမှန်တော့အဲ့ဒီယောဂီကတိုင်တာသူသူတိုင်တဲ့သဘောကတပည့်တော်ကိုမကြိုက်လို့သူတို့တပည့်တော်အခါမှာမနေဘူးဖေဟောသူသူကတော့ပြောင်းပြန်ဖြစ်မနေဘူးလားတခြားယောဂီတွေကကိုနေတဲ့အခါလာနေလို့မလို့မကြိုက်ဘူးတဲ့အခုကတော့ ကိုနေတဲ့အခန်းနေရာချထားပြီးတာမနေလို့သူကတော့မကြိုက်ဘူးတဲ့အဲ့ဒါနဲ့အဲ့ဒီယောဂီဟာသူ့ဟာနဲ့သူပဲစိတ်ဆိုးပြီးတော့သွားတယ်ထွက်သွားတော့ဘုန်းကြီးတောင်မလျှောက်ဘူးဥဇဝနာတော့လျှောက်သွားလားမလျှောက်သွားလားမသိဘူးဘလောက်စိတ်ရင့်ကျက်တဲ့ယောဂီလဲဆိုတော့အဲ့ဒါယောဂီအသစ်မဟုတ်ဘူးယောဂီအဟောင်းဘုန်းကြီးတို့ရဲ့တပည့်ရင်းလို့ပြောရမှာပါပဲအဲ ဘလောက်တရားတွေတရားသားတက်ပြီးစိတ်ရင့်ကျက်နေလဲဆိုအဲ့ဒါကြည့်အောင်အထိမခံရွှေပကံဆိုတဲ့စိတ်မျိုးအဲ့တော့ကိလေသာဒဉ္ဉံပြည့်မနေဘူးလားစိတ်နှုတယ်ဆိုတာကိလေသာဒဉ္ဉံပြည့်လို့လားကိလေသာနည်းလို့လားကိလေသာဒဉ္ဉံပြည့်နေတာအဲ့ဒါတရားအထုတ်တယ်တဲ့အဲဥဇုံနာတော့ရှောက်သွားလားမရှောက်သွားလားမသိပါဘူးဘုန်းကြီးတော့ပြန်သွားတဲ့အခါဘုန်းကြီးတော့ရှောက်မသွားဘူးသူလည်းမေးစံတော့မကြည့်ပါဘူးဘာကြောင့်ဆိုဒီယောဂီစိတ်ထဲကတိတ်ပြီး သဘောမကျဘူးစိတ်နှုလုံလုံလို့သူကြတော့ပြောင်းမြထားကြပါစို့အဲ့ဒါအာဝါဒမစ္စရိယတဲ့မဖြစ်အောင်တတိထားဖို့ရည်ကြီးတဲ့နောက်နှွေခါမှာပိုဆိုးရတဲ့နှွေခါဆိုလို့ရှိရင်ယောဂီတို့ပထမလာတဲ့ယောဂီတွေကအခန်းရတယ်နောက်လာတဲ့ယောဂီတွေကအခန်းမရဘူးအခန်းရပြန်လဲတခန်းထဲမှာဆိုရင်၃ယောက်ဆန်းတဲ့အခန်းဆို၅ယောက်၆ယောက်ပြုတ်သိပ်ပြီးတွင်းထားရတာပစ္စည်းပစ္စည်းကထားရယုံဆိုတော်ပြီအဲ့ဒီသဘောထားပြီးထားရတာအမျိုးသမီးယောဂီဆောင် ဆောက်ပြီးမှပဲအသင့်အတန်ခြောင်လဲမယ်ဒါလည်းအသင့်နမ်းပဲခြောင်လဲမယ်အမျိုးသမီးယောဂီဆောင်ကလည်းပဲဘုန်းကြီးတို့မှန်းထားတာကအများဆုံးမှလူတရားစာဆန့်လောက်တလောက်ပဲမှန်းထားတယ်ဒါတော့အဲနောက်တစ်ခုကကုလမစ္စရိယတဲ့ကုလမစ္စရိယကုလမစ္စရိယဆိုတာစာကတော့အမျိုးတို့၌ဝန်တိုခြင်းလို့ဒီလိုခေါ်တယ်အတိဘယ်ကတော့မိမိနဲ့ပတ်သက်တဲ့ပုဂ္ဂိုလ်ကို သူတစ်ပါးဆက်ဆံတာမကြိုက်တာဒါပဲ အဲ့ဒါကုလမစ္စရိယမိမိခင်နေတဲ့ပုဂ္ဂိုလ်ကို သူတစ်ပါးလာခင်တာအဲ့ဒီလူက သူတစ်ပါးသူတစ်ပါးကိုသွားခင်တာဒါမကြိုက်ဘူးမိမိနဲ့ပေါင်းသင်းနေတဲ့အပေါင်းသင်းလုပ်နေတဲ့ပုဂ္ဂိုလ်ကို သူတစ်ပါးကလာပေါင်းသင်းတာမကြိုက်ဘူးတခါအဲ့ဒီမိမိပေါင်းသင်းနေတဲ့ပုဂ္ဂိုလ်ကတခြားပုဂ္ဂိုလ်ကိုသွားပေါင်းသင်းတာမကြိုက်ဘူးဒါမိမိနဲ့ပတ်သက်တဲ့မြတ်ပုပတ်သက်တဲ့ပုဂ္ဂိုလ်ကို သူတို့ဘာဆက်ဆံတာမကြိုက်တာဒါကုလမစ္စရိယအဲဘုန်းကြီးများမှကြတော့အမှန်တန်ထင်ရှားတယ် မိမိကြည်ညိုနေတဲ့တရားဓမ္မကိုတခြားဘုန်းကြီးကလာဆက်ဆံတာမကြိုက်ဘူးအဲ့လားကုရမစ္စရိယတခါမိမိကြည်ညိုနေတဲ့တရားဓမ္မကတခြားဘုန်းကြီးသွားပြီးကြည်ညိုရင်မကြိုက်ဘူးအဲ့ဒါကုလမစ္စရိယဥပါလိဆိုတဲ့တကြွယ်ကြီးရှိတယ်ဥပါလိဆိုတဲ့တကြွယ်ကြီးသူက နိကန္ထဂိုင်းသားတွေကိုကိုးကွယ်တယ်နိကန္ထဂိုင်းသားတွေကအဲ့ဒီမြတ်စွာဘုရားလက်ထက်ကတော့မြတ်စွာဘုရားမှမြတ်စွာဘုရားရဲ့တာဝကတွေမှတပါသူတို့တာဝကတွေကအများဆုံးသူတို့အင်အားအကောင်ဆုံးတခြားဒိဋ္ဌိဘုရားတွေလည်းသူတို့လောက်အင်အားမကောင်းဥပါလိဆိုတဲ့တကြွယ်ရှိတယ်ဥပါလိတကြွယ်ကအဲ့ဒီနိကန္ဓဂိုဏဒိဋ္ဌိတွေရဲ့တပြည့်ရင်တကာရင်ပစ္စည်းလဲတောင်းတယ်သူတို့ရဲ့နိကန္ဓသာသနာကိုလည်းထောက်ပံ့တယ်ဒါကြောင့်မလို့ တပြင်းတကာရဲ့မြတ်စွာဘုရားရဲ့ဂုံကျေးဇူးတွေကိုဥပါလိကကြားတဲ့အခါကျတော့တစ်ခါကြားနဲ့လည်းမတုံ့လှုပ်သေးဘူးနှစ်ခါကြားနဲ့လည်းမတုံ့လှုပ်သေးဘူးသုံးခါကြားနဲ့လည်းမတုံ့လှုပ်သေးဘူးအချိန်ချင်းကြားလာရတဲ့အခါကျအင်းငါသွားကြည့်ရရင်ကောက်မှာပဲလို့စိတ်ထဲမှာဖြစ်တယ်ငါသွားကြည့်ရလို့ရှိရင်ကောက်မှာပဲလို့စိတ်ထဲမှာဖြစ်တာကကြီးညိုလို့တော့မဟုတ်ဘူးနာမည်ကြီးတယ်ထင်ရှားတယ် အဲ့တော့ तू ဘာတရားတွေဟောသလဲသူ့ယူဝါဒဘယ်လိုရှိသလဲဒါလည်းပဲသိကျင်တယ်ပြီးတော့ဝါဒလည်းပြိုင်ကျင်တယ် तू ကနိကန္ထခိုင်းသားဆိုတော့နိကန္ထအယူဝါဒသူ့မှာအပြည့်ရှိတာကိုဝါဒလည်းပြိုင်ကျင်တယ်သွားခြင်းစိတ်နည်းနည်းရှိတော့မသွားပါဘူးသွားခြင်းစိတ်ပြင်းထန်လာတဲ့အခါကျတော့သူ့ဆရာကြီးတွေပန်ကြားတယ်ဆရာကြီးတို့ကောရမ ရှင်ကြီးဂေါရမဟာတဲပြီးနာမည်ကြီးတယ်ကြီးညိုပွဲလည်းကောင်းတယ်တရားဟောလည်းကောင်းတယ်တရားပြလည်းကောင်းတယ်လို့နာမည်ကြီးတယ်သူ့ယူဝါဒဘယ်လိုရှိတယ်တော့မသိဘူးအကျွန်ုပ်သွားပြီးတော့ဝါဒပြိုင်နေတယ်ဥပါလိတကြွယ်တကာကသူ့ဘုန်းကြီးတွေနိဂန္ဓဘုန်းကြီးတွေကိုရှောက်တယ်နိဂန္ဓဘုန်းကြီးတွေကမသွားပြအောင်အမျိုးမျိုးလှည့်ပဲ့ပြီးတားတယ် ဂေါရမရှင်ကြီးဂေါရမကောင်းတာမဟုတ်ဘူးနော်အမနာပရိယမာယာများတဲ့အသင်ပရိယမာယာနဲ့လက်ပတ်ပြီးဖျားလိုက်လို့ရှိရင်သင်မခံနိုင်ဘူးအဲဒါကြောင့်မလို့မသွားနဲ့ဆိုပြီးအမျိုးမျိုးအကျဉ်းချင်းအဖန်ဖန်သားတယ်တတ်ဘာလို့တားတာကုလမစ္စရိယဟုတ်ကဲ့လားကုလမစ္စရိယအမျိုးမျိုးအကျဉ်းချင်းဖန်ဖန်သားတယ်မနစ်ကအမေရိကန်ဘုန်းကြီးတွေပါ ဘုန်းကြီးစီလာလာပြီးစာမေးတယ်သူကပါဠိစာသင်တယ်စာသင်တော့ဘုန်းကြီးလည်းပြောပြတယ်အဲ့တော့သူကသဘောကျတယ်ဒီเจ้าမှနေခြင်းနဲ့ဒီကစီကံလဲသူကဝင်ထွက်နေတော့သိတာပေါ့စီကံကောင်းတယ်လို့သူယူဆတယ်အနေထိုင်ကောင်းတယ်လို့ယူဆတယ်ပြီးတော့အဲ့ဒီ ပါဠိစာပေလည်းပဲသူ့အတွက်ရှင်းလင်းပြနိုင်တယ်လို့သူယူဆတယ်ဘုန်းကြီးကတော့တောင်းမီပါဘူးချပေးမယ်လို့တောင်းမီဘူးမရှင်းတဲ့အခါပြောပေးပါမယ်လို့ဒီလောက်ပဲပြောတာနောက်သူဒီနေဖို့ရအတွက်သူ့သက်ဆိုင်ရာတွေကိုခွင့်ပါနဲ့ခွင့်ပါတော့သက်ဆိုင်ရာတွေကခွင့်မပြုဘူးခွင့်မပြုတော့သူတကြိမ်လာတော့ဘယ်နဲ့ပြောလဲဆိုတော့ Burmese Buddhists are very sectarian လို့ပြောတယ်ဆိုတာဂိုင်းစိုးရအကြီးတယ်တဲ့ ဗမာဗုဒ္ဓဘာသာတွေကဂိုင်းဆွဲအကြည့်တယ်တဲ့ဂိုင်းဆွဲအကြည့်တယ်တဲ့သူခွင့်တောင်းတာမရပါဘူးတဲ့ဆိုလိုတာကဒီနီးဒီဂိုင်းမှာအာထုံနေတဲ့ပုံကိုကိုဟိုနီးဟိုဂိုင်းသွားအာထုံမဲ့ကြံဒီနီးနဲ့ပတ်သက်တဲ့ပုံကိုတွေကမကြိုက်ဘူးပေါ့အဲ့ဒါလေကုလမစ္စရိယပဲမဟုတ်ဘူးလားဒါဓမ္မမစ္စရိယလို့သင်စရာရှိတဲ့အမှန်ဓမ္မမစ္စရိယမဟုတ်ဘူးကုလမစ္စရိယပဲအဲ့ဒါဘုန်းကြီးတို့ဗမာပြည်မှာအဲ့ဒါနာမည်ပြက်တယ် အနောက်တိုင်းကအဲ့လိုကြာကြာနေတဲ့ပုံကိုယ်တွေသိပြီးသွားတယ်အဲ့ဒီတနေရာတနေရာတော့အာမထုတ်ရဘူးဘယ်အာထုတ်လို့ရှိရင်မလာရဘူးဆိုတာအဲ့လိုရှိတယ်ဟိုအင်္ဂလန်မှာဗမာတရားဆရာတယောက်နှစ်ယောက်သွားပြီးတော့တရားပြနေတယ်အဲ့ဒီမှာသူတို့တော်တော်သူတို့ကအရင်ရောက်နေတာကိုနေရာဌာနနဲ့ဗာနဲ့သူတို့ဖြစ်နေတာပါပဲအဲတရားစခန်းတစ်ခုမှာသူတို့ နှစ်စဉ်အမြဲပြတယ်နှစ်စဉ်အမြဲပြနေတော့အဲ့ဒီမှာသူတို့ပြလို့ရှိရင်3လ4လဒါဒီလောက်ကြအောင်သူတို့အဲ့ဒီမှာတရားပြတယ်ဘုန်းကြီးတို့ကျေးဇူးတော်ရှင်မာစီဆရာတော်ဘုရားကြီးနဲ့ပထမဆုံးခောက်သွားတဲ့အခါကျတော့အဲ့ဒီမှာတရားပြဖို့ရပင့်တော့အဲ့ဒါပင့်တာတိတာနဲ့အခုနလက်ဥပြနေတဲ့ပုံကိုယ်တွေကအဲ့ဒီတရားစခန်းပိုင်ရှင်ကိုတကယ်လို့သာမဟာစည်းသာလာပြလို့ရှိရင်တော့တို့မင်းစီနောက်မပြတော့ဘူး အဲ့လိုပြောတယ်အဲ့လိုပြောတော့ပိုင်းရှင်ကလည်းမနေဘူးမာစီတရားစခန်းဆယ်ရစခန်းဖွင့်လိုက်တယ်အဲ့ဒီမှာဘုန်းကြီးတို့တရားပြတယ်ဘုန်းကြီးတို့မရောက်ခင်လေးနှစ်ရက်လောက်မှာအဲ့ဒီတရားပြတဲ့မြန်မာပြည်ဟာလူနဲ့သူ့အဖော်တွေပေါ့လေသူ့ဘာဝကတွေအဲ့ဒီနှစ်ရက်လောက်မှာအကုန်လုံးထွက်သွားကြတယ်တဲ့ပိုင်းရှင်ကိုတောင်အကြောင်းမကြဘူးတဲ့အသိတောင်မပေးဘူးတဲ့ အဲတိတ်တိတ်ထွက်သွားရတယ်တော့ထွက်သွားရောမကဘူးအဲ့ဒါအဲ့ဒီတရားစခန်းတွေကကြီးစီတို့ခေါင်းလောင်းတို့ဘာတို့တောင်အဲ့ဒါတောင်ယူသွားပြီလေတဲ့အဲ့ဒီပိုင်ရှင်တကကြီးကဘယ်နဲ့ပြောဆိုသခိုးတွေတဲ့သူစီမှာနှစ်နှစ်လောက်တစ်နှစ်တစ်နှစ်ကို3လ3လလောက်တရားပြနေတာအဲ့ဒါအမှန်ပါဆိုလို့ရှိရင်တော့ ကိုယ်နိုင်ငံကကိုယ်လိုတရားဖြန့်ပြူနေတဲ့ပုဂ္ဂိုလ်ပြီးတော့ဒီပုဂ္ဂိုလ်ကလည်းတာမန်ပုဂ္ဂိုလ်မဟုတ်ဘူးတကယ်ပရိယပရိပါကျွမ်းကျင်ပြီးတော့အကျင့်သိက္ခာနဲ့ပြည့်စုံတဲ့ပုဂ္ဂိုလ်ကြီးအဲ့ဒါအ ਨੇ ဆုံးတွေ့ဆုံဖူးမြော်ပြီးတဲ့အခါကျတော့မှကြည်ကြည်နန္ဒပိုင်ရှင်ကိုကဲဒီလိုဆိုလို့ရှိရင်လေကျွန်တော်တို့သွားလိုက်ပါဦးမယ်အဲ့ဒါအဲ့ဒီမှာတရားစခန်းလုံးနေကြပေါ့ဒီလိုပြောသွားဖို့ကောင်းတာမဟုတ်ဘူးသူက ဒါအတွေ့ကိုမခံဘူးမရောက်ခင်နှစ်ရက်လောက်ကြိုတင်းပြီးတော့အဲ့ဒါအသိမပေးဘဲနဲ့ထွက်သွားတယ်ထွက်သွားရောမကဘူးအဲ့ဒါဟောစောင်းနေလဲယူသွားပြီးတယ်တဲ့အဲ့ဒါပြောတာအဲ့ဒီပိုင်ကသူတို့ကဒီတရားစခန်းတရားလာအောင်တဲ့လာအထုတ်တယ်ဆိုလို့ချင်းအပြည့်စုံပေးရတာကိုစောင်းရောမွေရာရောအကုန်လုံးမှာပဲပေးရတယ်ဟိုလာတဲ့လူကအဲ့ဒီအခါတွေပါ သူတို့ကပေးတရားစခန်းဝင်တဲ့ခါကျပေးရတာ哦အဲ့ဒါစောင်းနေလဲယူသွားတယ်တဲ့ကြီးစီလဲယူသွားခေါင်းလုံးနဲ့ယူသွားတယ်သခိုးတွေတဲ့အဲ့ဒီပိုင်ရှင်ကအဲ့နောက်အဲ့ဒီအစုကမလာတော့ဘူးအဲ့ဒီဌာနပြန်ပြီးတရားမပြောင်းနောက်နှစ်လဲဘုန်းကြီးတို့အဲ့ဒီဌာနမှာနလာသွားတရားပြတယ်အောက်စဖို့မှာနလာသွားတရားပြတယ်အဲ့ဒီဌာနစုပ်စုပ်မျိုးအဲ့ဒီအဲ့ဒီဌာနနဲ့ကိုလုံးဝဒီလူစုမဆက်ဆံတော့ဘူးသူတို့တခြားနေရာမှာသွားပြီးပြတယ် အဲ့ဒါဘာခေါ်မလဲကုလမစ္စေရာပဲကုလမစ္စေရာပဲသူတို့နဲ့ဆက်ဆံနေတဲ့တရားစခန်းပိုင်ခြင်းဟာသူတို့နဲ့ပဲဆက်ဆံရမယ်တခြားပုဂ္ဂိုလ်နဲ့မဆက်ဆံရဘူးဒီသဘောမကောင်းဘူးလားကဘာပေါ်ကြော်ထွက်သွားတာနော်ဗမာတော့ကဘာပေါ်ကြော်ထွက်လိုက်တာ မစ္စရိယာတွေအများကြီးပဲအဲဒါကြောင့်ခုနဘုန်းကြီးကပြောတာ very sectarian နဲ့อืมတော်တော်မကောင်းတဲ့နာမည်ပဲ အဲ့ဒါကုလမစ္စရိတာနောက်တစ်ခါအာဝါသောစာကုလံလာဘောလာဘမစ္စရိယလာဘမစ္စရိယဆိုတာပစ္စည်းလလာဘ၌တွန့်တို့ခြင်းပစ္စည်းလလာဘ၌တွန့်တို့ခြင်းဆိုတာမိမိပစ္စည်းရသလိုသူမရစေခြင်းဘူးမိမိရတဲ့ပစ္စည်းမျိုးသူမရစေခြင်းဘူးမိမိရှိတဲ့ပစ္စည်းမျိုးသူမရှိစေခြင်းဘူးမိမိလောက်သူ ပစ္စည်းမရှိရင်ပိုကြိုက်တယ်ဟောအဲ့ဒါ လာဘမစ္စရိယအဲ့ဒါကြကုံတယ်တွေကြပိုးဖြစ်တာပေါ့မဟုတ်ဘူးလားဘယ်နဲ့ဘယ်နဲ့မှဘယ်ကုံဈေးချိုတဲ့ဆိုလို့ရှိရင် သူများအရင်ဥုံသွားဝယ်လိုက်ရတယ်အဲတခြားကုံတွေအတိမေးဘူးလေအဲသွားပြီးတော့မြန်မြန်ပြေးဝယ်သေးလားအခုစီရောက်တဲ့အခါကျတော့ဈေးကြီးကြီးနဲ့မြန်မြန်ရောက်ဟောအဲ့ဒီအခါကျတော့ရောက်တဲ့အခါကျတော့ဈေးတွေက ဒီကုံရောက်နိုင်တာကိုတယောက်တည်းပဲရှိတော့တယ်ကိုတယောက်တည်းပဲရှိတဲ့အခါကျဈေးမတင်နိုင်ဘူးလားတင်နိုင်တယ်ရောက်တဲ့အခါကျတော့ကိုယ်ကုံကြီးမရောက်ရဘူးလားဟောပိုက်ဆံနေအများကြီးမရဘူးလားဂိုင်းဟိုငနေတွေကြံခဲ့တော့မဟုတ်ဘူးလားကဲဘာမစ္စရိယလဲလာဘမစ္စရိယကုံတွေတွေမှာပိုးဖြစ်တတ်တယ်ကုံတွေတွေမှာပိုးဖြစ်တယ်အဲကုံတွေမဟုတ်ဖဲကုံတွေဖြစ်တာကတော်သေးရဲ့အဲ့ဒီလာဘမစ္စရိယဟာလောဘကြောင့်ဖြစ်တာအဲသူရသည် ကုံတယ်မဟုတ်ဘဲနဲ့အလိုလိုဖြစ်နေတဲ့ပုံကအဆိုးဆုံးပဲမဟုတ်လားမစ္စရိယစိတ်ဓာတ်အလိုလိုဖြစ်နေတဲ့ပုံကအဆိုးဆုံးပဲသူများကိုယ်လောက်အိမ်ကောင်းကောင်းနဲ့နေတာမကြည့်နိုင်ဘူးသူများကိုယ်လိုအဝတ်ကောင်းကောင်းဝတ်တာမကြည့်နိုင်ဘူးသူများကိုယ်လိုအစားကောင်းကောင်းစားတာမကြည့်ရဘူးအဲ့ဒါလာဘမစ္စရိယဝဏမစ္စရိယတဲ့နောက်တစ်ခုကဝဏမစ္စရိယဆိုတာ ရုပ်ဆင်းအင်္ဂါ၌ဝန်တိုခြင်းကတမျိုးတဲ့ဂုံကျေးဇူး၌ဝန်တိုခြင်းကတမျိုးတဲ့ဝဏဆိုတာရုပ်ဆင်းအင်္ဂါကိုလည်းခေါ်တယ်ဂုံကျေးဇူးကိုလည်းခေါ်တယ်ရုပ်ဆင်းအင်္ဂါ၌ဝန်တိုခြင်းဆိုတာကိုလှသလောက်သူများလှမလားစေခြင်းမူသူများအယုတ်ဆိုးနေကြိုက်တာပဲအဲ့ဒါသူအများကိုအများမီအောင်ပြင်းစင်လာလို့မလို့လှလာပြီဆိုမကြိုက်တော့ဒါမစ္စရိယ မနာလိုတဲ့အိတ်တာနဲ့မစ္စရိယဝန်လိုတဲ့မစ္စရိယနှမျောတဲ့မစ္စရိယကွာခြားတယ်မနာလိုတဲ့အိတ်တာကသူတစ်ပါးမိမိတဲ့ตาဓာကိုမနစ်မြုပ်တာအဲ့ဒါမနာလိုတာဝန်လိုတဲ့မစ္စရိယကသူတစ်ပါးမိမိလိုအစင်အတန်းမြင့်လာမိလာမကိုမကြိုက်တာမိမိတဲ့သူတစ်ပါးပိုချောတာကိုမကြိုက်တာကအိတ်တာ သူတစ်ပါးမိမိလောက်ချောလာမှကိုမကြိုက်တာကမစ္စရိယမိမိတဲ့သူတစ်ပါးပစ္စည်းပိုရှိနေတာကိုမကြိုက်တာကအိတ်တာသူတစ်ပါးမိမိလောက်ပစ္စည်းရှိလာမှကိုမနှိမ့်မြို့တာမကြိုက်တာကမစ္စရိယသူတစ်ပါးမိမိတဲ့တရားတွေပိုတွေ့သိနေတာကိုမကြိုက်တာကအိတ်တာသူတစ်ပါးမိမိလောက်တရားတွေ့လာသိလာမှကိုမကြိုက်တာကမစ္စရိယ သူတစ်ပါးမိမိတဲ့အိမ်ကြီးရခိုင်နဲ့အိမ်ကောင်းကောင်းကြီးနဲ့နေတာကိုမကြိုက်တာကအိဒါသူတစ်ပါးမိမိလောက်အိမ်ကောင်းကောင်းနဲ့နေနိုင်လာမှကိုမကြိုက်တာကမစ္စရိယ။ကြွာချလား။သဘောပေါက်လား။လွယ်လွယ်ပဲအဲ့ဒါဝဏမစ္စရိယမှာလည်းပဲသူတစ်ပါးဂုံတရင်ကြော်ကြပြီးတော့သီလဂုံ သမာဓိဂုံပညာဂုံ ရာရေးရာရေးကုညီတတ်တဲ့ဂုံပြီးတော့ကျောင်းမှာဒီနှလုံးသုံးလုံးနဲ့ဂုံတုတွေနဲ့အောင်တဲ့ဂုံအဲ့ဒီဂုံကိုမိမိကမိမိတဲ့သာနေတာကိုပဏိတတာအိတ်တာဒီလိုမဟုတ်ဘဲနဲ့မိမိလောက်သူတစ်ပါးအဆင့်တန်းတက်လာမှပညာရေးပဲရော တရားရေးပဲရောပြီးတော့သီလသမารိဂုံကျေးဇူးဘက်ကရောမိမိလောက်အဆင့်တန်းတက်လာမှမနစ်မြို့တာလား ပင်စရိယဆိုလိုတာကကိုယ့်ကိုယ်သူများကမလေအကျင့်သိက္ခာရှိလိုက်တာတမာရီရှိလိုက်တာတရားပြည့်လိုက်တာလို့ပြောရင်သဘောကျတယ်ဟာဟိုတရားကိုအဲ့ဒါလို့ပြောရင်သဘောမကျဘူးမလေဟိုမဖြူဟာလေတိတ်တော်တာပဲကိုကျင်တရားကလည်းတိတ်ကောင်းတာပဲသူ့သီလတိတ်လုံတာပဲရုပ်ရည်ယူပကာလေးကလည်းပဲတော်ပါပြီနဲ့စိတ်ကောင်းနှလုံးကလည်းတိတ်ရှိတာပဲလေသူများလည်းတိတ်ကူတာပဲ အဲ့ဒါလောကုတ်ကလည်းသိကောင်းတာအလိုက်ထိုက်ကလည်းသိလိုက်တာလော်ရောဟောဒါဂုံကျေးဇူးချီးကျူးတာမဟုတ်လားအဲအဲ့ဒါကိုကအဲ့ဒါကိုမနစ်နေတော့မယ်ဖြစ်နေတာသဲနေလိုက်တာဒီဒီမဖြူဟိုနောက်ပိုင်းမှာဘာဖြစ်တယ်ဆိုတာမြင်သူမသိပဲနဲ့ဟောဟုတ်တယ်မဟုတ်လားအဲတစ်ဖက်ဘက်ကနေပြီးတော့အပြစ်ရှာပြီးတော့နှိမ့်ချတာဘာကြောင့်လဲဆိုသူ့ကျေသူ့ဂုံကျေးဇူးသူများချီးကျူးတာသူတစ်ပါးဂုံကျေးဇူးသူတစ်ပါးချီးကျူးတာကို မကြိုက်တာတဲ့အဲ့ဒါမစ္စရိယမစ္စရိယအဲ့ဒီမစ္စရိယလေတော်တော်ဆိုးတယ်နော်အဲ့ဒါကိုယ်ပတ်ဝန်းကျင်ကြည့်တွေ့မယ်သိမယ်အဲ့ဒါဝဏမစ္စရိယခေါ်တယ်နောက်ဓမ္မမစ္စရိယတဲ့ဓမ္မမစ္စရိယဆိုတာတရား၌ဝန်တိုခြင်းတရား၌ဝန်တိုခြင်းတရား၌ဝန်တိုတယ်ဆိုတာတရားအထုတ်နေတယ်ဆိုကိုကိုသူကိုတရားရတယ်လို့သူမရစေခြင်းဘူးသူများ တနေ့လုံးရှုမှတ်မှုချင်းဆက်ဆက်မိအောင်စိတ်စိတ်ကလေးမှတ်နေစိတ်စိတ်ကလေးမှတ်လို့မလို့အဲသူတရားလျှောက်ပြီဆိုလို့ရှိရင်တရားအတွေ့လေးတွေလျှောက်တာနားထောင်ကောင်းပါပြီစကားလည်းမရှိပဲနဲ့ထိထိမိမိတွေ့တာလေးတွေပဲလျှောက်လျှောက်လျှောက်လျှောက်သွားတာအဲ့ဒါမကြိုက်ဘူးမကြိုက်တဲ့အခါကျဘာလုပ်လဲဆိုတော့သူအမှတ်မစအောင်ဆိုရင်ဆိုပြီးတော့သွားပြီးဟိုစကားမေးဒီစကားမေးနဲ့အနှောင့်အယှက်ပေးတယ်အဲ့ဒီခါကျတော့ဟိုလူအမှတ်စနိုင်အောင်မလား မဆက်နိုင်တော့ဘူးမဆက်နိုင်ပြီဆိုလို့ရှိရင်တော့ခါတိုင်းလောက်တရားတက်သေးတွေ့သေးလားအဲအဲ့ဒါလို့ तू ကဖြစ်စေချင်တာဒါဓမ္မမစ္စရိယပရိယတရားမှလည်းဒီတိုင်းပဲ तू ကိုယ်လောက်စာတတ်တာမကြိုက်ဘူးမတပည့်တွေစာချအောင်တော့အာသရိယမုဋ္ဌိဆရာလက်ဆုပ်ဆိုတာချမ်းထားတယ်အကုန်အကုန်သင်မပေးဘူးတပည့်ခံယူနိုင်တဲ့လောက်သင်မပေးဘူးသင်မပေးဘဲနဲ့အဲ့ဒါ ဒါကတော့ဆရာသားခြံရအောင်မယ်ဆိုဆရာသားခြံတယ်အာသရိယမုဋ္ဌိခေါ်တဲ့ပါဠိကခက်ခက်ခက်ခက်နေရာလေးအသာရှုပ်ဝဲထားတယ်မဖော်ပြဘူး။ဘာကြောင့်လဲဆိုနောက်ခါမင်းငါအာခံလို့ရှိရင်ငါဒါနဲ့တုတ်မကွာဘူး။အဲ့ဒီသဘောအဲ့ဒါလေဓမ္မမစ္စရိယပဲ။အဲ့ဒါကြောင့်မစ္စရိယပဲနှစ်ပါးလဲ။ဘာပါလဲ။ ဓမ္မမစ္စရိယာကင်ကျန်ကန်ကဖော်ပြထားတာတွေသဘောကျစရာမကောင်းဘူးလားတတိပြုစရာမကောင်းဘူးလားအဲ့ဒီမစ္စရိယာတွေမိမိတဏ္ဍမရှိအောင်ပယ်ရမယ်တဲ့မစ္စရိယာဆိုတဲ့စိတ်အငြိအကျေးမရှိအောင်ပယ်ရမယ်တဲ့ဘယ်လိုပယ်မလဲအသင့်အသင့်ဆင်ញင်နှလုံးသွင်းပဲပေါ့။အော်သူလည်းကြံမပါစေငါလည်းချမ်းသာပါစေသူလည်းပစ္စည်းတိုးတက်ပါစေငါလည်းပစ္စည်းတိုးတက်ပါစေ သူလည်းတရားဓုတွေရပါစေငါလည်းတရားဓုတွေရပါစေမဟုတ်ပေဘူးလားစိတ်တူကိုမျှဒီတိုင်းခြိတက်ကြလို့ရှိရင်ပျော်စရာကြီးမဟုတ်လားအဲ့လိုဖြစ်ရမှာအဲ့ဒါကိုအသိနဲ့နှလုံးသွင်းတာကိုယောနိသောမနာတိကာရခေါ်တယ်မဲသည့်စိတ်ကိုဖြူစေလိုသောထိုထိုအာယုန်ညမျိုးစုံနှင့်မကြုံတွေ့စေမမွေ့စေပဲပြောင်းလေဖုံဖုံကောင်းအာယုန်ဒီနုလုံပတိညာချိန်ညှိလော့ ပုဗ္ဗိမေတ္တာသမထာနှင့်ပွားရာဝိပနိ6ရတွင်တင့်မြတ်ရာသုံးဖြူစိတ်ဖုံးသည်တလုံးချမ်းသာလိမ့်မည်သည်မိမိစိတ်ထဲမှာမနာလိုတဲ့အိတ်တာအငြိအကျေးဝန်တိုတွန့်တွန့်နှမျောတဲ့မစ္စရိယမိမိနဲ့ပတ်သက်သမျှသူတစ်ပါးဆက်ဆံတာမကြိုက်တဲ့မစ္စရိယအဲ့ဓာတွေဒီအငြိအကျေးတွေစိတ်ထဲဝင်လာရင်မချမ်းသာဘူးမှတ်ကြရောတဲ့အဲ့ဒါကိုချမ်းသာအောင်ဤ6မျိုးတစ်မျိုးမျိုးနဲ့ပယ်တတ်ပါတဲ့ မင်းများကိုဖြူစင်စေသည့်ဤ6မျိုးတွေ့သလားစာမျက်နှာငါမဲသည့်စိတ်ကိုဖြူစေလိုသောထွတ်ထွအာယုံညစ်မျိုးစုံနှင့်မကြုံတွေ့စေမမွေ့စေပဲပြောင်းလေဖုံဖုံကောင်းအာယုံသည်နုလုံပတိညာချိန်ညှိလော့ပို့ပြီးမေတ္တာသမထာနှင့်ပွားရာဝိပနိ6ရတွင်တင့်မြတ်ရာသုံးဖြူစိတ်ဖုံးသည်တလုံးချမ်းသာလိမ့်မည်သည်ဆို Amen. ข้าว အဲ့ဒီမှာမဲသည့်စိတ်ကိုဖြူစေခြင်းရင်တဲ့အဲ့ဒီအိတ်တာမစ္စရိယအစာရတဲ့စိတ်အငြင်းပဲဒီနေ့လို့အဲ့ဒီစိတ်ကိုဖြူစင်းပြီးတော့စိတ်ချမ်းသာခြင်းရင်တဲ့ထိုထိုအာယုံညင်မျိုးစုံနဲ့မကြုံတွေ့စေစိတ်အငြင်းပဲဖြစ်เสียအာယုံကိုအာယုံမပြုတ်နဲ့တဲ့သူ့အဝတ်ကလေးကကိုယ့်အဝတ်တဲ့ကောင်းလို့မလို့သူ့အဝတ်ကောင်းတာကိုကိုယ်စိတ်ကမကြိုက်ဖဲနဲ့မကြိုက်တဲ့အိတ်တာများဖြစ်နေပြီဆိုရင်ဒါစိတ်ညစ်ကြေအဲသူ့အဝတ်ကိုမကြည့်နဲ့ပေါ့ အာယုံမပြုတ်နဲ့ပြောတာမဟုတ်ဘူးလားသူ့လည်းပင်ကဆွဲကြိုးလေးကကိုယ်လည်းပင်ကဆွဲကြိုးတဲ့တုတ်လဲတုတ်တယ်ရွှေလဲတောက်တယ်ဝင်းလဲဝင်းလက်လဲလက်တယ်လက်ရလဲကောင်းတယ်အဲ့ဒါလေးကိုကမကြိုက်ဘူးอืม तू อ่ะ तू ဆွဲကြိုးကငါဆွဲကြိုးတဲ့သားနေတယ်ဟိုသူဟာရွှေစစ်ဟုတ်မဟုတ်ပေါ့ဘူးရွှေတူကြီးပါဟုတ်ကလားဘာဖြစ်တာလဲဒီတော့ အဲ့ဒီအညစ်အကြေးမဝင်အောင်ဆိုလို့ရှိရင် သူ့ရွှေဆွဲကြိုးသွားမကြည့်နဲ့ဟုတ်ကလားအာယုံမပြုတ်နဲ့ဒါပြောတာမကြုံတွေးစေမမွေ့စေပဲတကယ်လို့များအာယုံပြုတ်မိပြန်လို့ရှိရင်လည်းတက်တဲ့အောင်နှလုံးသွင်းနဲ့အဲ့ဒီစိတ်အဲ့ဒီမှာအဲ့ဒီအငြင်းမဲ့ဖြစ်တဲ့စိတ်အာယုံမှာကုသိုလ်အနေနဲ့စိတ်ကမမွေ့လျော်စေနဲ့တဲ့ဩတော်တယ်တော်တယ်သူ ရေဆွဲကျုံငွေဆွဲကျုံနဲ့ချောင်းချောင်းလဲလဲနေနိုင်တယ်လူသားတယောက်ချမ်းသာတာဝမ်းသာစရာပဲအဲဒါလို့ကုသိုလ်အနေနဲ့ဒါစိတ်ကမွေးအောင်နေပါတဲ့မကြုံတွေ့စေမမွေးစေပဲပြောင်းလေဖုံဖုံအဲ့ဒီအာယုံကြောင့်စိတ်အငြင်းမဲ့တည်ရင်ဘုရားတရားတန်ခါအာယုံစီကိုစိတ်ပြောင်းပေးလိုက်ပါတဲ့ဘုရားကုံအာယုံပြုနှလုံးသွင်းတရားကုံအာယုံပြုနှလုံးသွင်းတန်ခါကုံအာယုံပြုနှလုံးသွင်းမိမိဆောင်စည်းထိမ့်သိမ့်ထားတဲ့သီလကုံနဲ့အာယုံပြုနှလုံးသွင်း အဲ့ဒါလို့နှလုံးသွင်းလိုက်လို့အာယုံပြောင်းရင်ဆွဲကြိုးစိတ်ထဲပြောက်မသွားဘူးလားပြောက်သွားပြီဆိုလို့ရှိရင်မနာလိုတဲ့အိတ်တာအညစ်အကြေးဖြစ်မလားဝန်တိုတဲ့မစ္စရိယအညစ်အကြေးဖြစ်မလားဖြစ်တော့ဘူးပြောင်းလေဖုံဖုံကောင်းအာယုန်တိနုလုံပတိညာချိန်ညှိလောတဲ့အပြာမြန်အလှန်လှန်ညာနဲ့ဆင်ញင်စဉ်းစားပြီးတော့စိတ်ကောင်းစိတ်မြဝင်အောင်နှလုံးသွင်းပါတဲ့အေး သူ့ဆွဲကြိုးရွှေဆွဲကြိုးလေးနဲ့လှလိုက်တာအဲ့ဒါသူ့ရှေးကံကိုကဒီလိုဖြစ်အောင်ဖန်တီးလို့သူ့ရဲ့ပစ္စုပန်ဉာဏ်ဝိရိယနဲ့တွဲမိတဲ့အခါကျတော့အခြေအနေတက်တာပေါ့လူတိုင်းလူတိုင်းဒီလိုများအခြေအနေကောင်းနေမယ်ဆိုဘလောက်ခံကြမလဲလောကကြီးငြိမ်းချမ်းရေးအမြဲတမ်းရနေမှာပဲအဆရှိသည်ဖြစ်ပြန်ပြန်လှန်လှန်ညံနဲ့ဆင်ခြင်ပြီးအကောင်းဘက်ကကြီးနှလုံးသွင်းပါဟုတ်လားဘယ်ဘက်ကကြီးနှလုံးသွင်းရမှာလဲအကောင်းဘက်ကကြီးနှလုံးသွင်းပါတဲ့ ဒီတော့အဲ့ဒါကနုလုံပတိညာချင်းညီလို့ပို့ပြီးမေတ္တာဒီလိုဆိုလို့ရှိရင်လဲမေတ္တာပို့လိုက်ပါတဲ့ပြောင်းပြီးတော့အေးသူချမ်းသာချမ်းသာပါစေချမ်းသာပါစေချမ်းသာပါစေချမ်းသာပါစေမေတ္တာပို့လိုက်ပါဓမ္မမဟုတ်ဘူးဆိုလို့ရှိရင် သမထဘာဝနာအာထုတ်ပါတဲ့မိမိအာထုတ်နေကြသမထကမ္မဋ္ဌာဓမ္မမဟုတ်ဘူးဝိပဿနာကမ္မဋ္ဌာအာထုတ်ပါတဲ့ရှုမှတ်ပေါ်မနာလိုရင်မနာလိုဘူးမနာလိုဘူးမှတ်ပေါ်ဝန်တိုရင်ဝန်တိုတယ်နှမျောရင်နှမျောတယ်မကြိုက်ရင်မကြိုက်ဘူးမှတ်ပေါ်ရှုပေါ်ဒါပြောတာ ဟုတ်ကဲ့လားအဲ့ဒီနည်း6ပါးမှာ တနည်းနည်းနဲ့စိတ်အညင်မဲကိုဖြူစင်အောင်ဆေးလိုက်ပါတဲ့ဒါကိုပြောတာမဲသည့်စိတ်ကိုဖြူစေလိုတော်ထိုသောအာယုံညမျိုးစုံနှင့်မကြုံတွေ့စေမမွေစေပဲပြောင်းလေဖုံဖုံ ကောင်းအာယုံဤနုလုံပတိညံချိန်ညိလော့ ပို့ပြီးမေတ္တာသမထာနှင့်ပွားရာဝိပနိ600တွင်တမြတ်ရာသုံးဖြူစိတ်ဖုံးသည်တလုံးချမ်းသာလိမ့်မည်ဒီဒီတော့ဒီအိတ်တာနဲ့မစ္စရိယဟာမနှစ်မြို့တာချင်းမတူဘူးလားအဲကိုယ်လောက်ဖြစ်လာမှမနှစ်မြို့တာရဲ့ကိုယ်တဲ့သားသွားမှမနှစ်မြို့တာရဲ့ဒီလိုဆိုတော့သူဟာဒေါသသဘောမပါဘူးလားပါတယ်ဒါကြောင့်မလို့အိတ်တာဆိုတဲ့သဘောနဲ့ဒေါသနဲ့ရှင်ဆက်လို့ရတယ် မစ္စရိယဆိုတဲ့သဘောနဲ့ဒေါသနဲ့ရှင်ဆက်လို့ရတာဒါကြောင့်မလို့အိတ်တမစ္စရိယနှစ်ပါးဟာဒေါသစေတသိက်မှာရှင်တယ်လို့အဘိဓမ္မာကဆိုတယ်ဒေါသနဲ့အိတ်တာနဲ့တွဲလို့ရတယ်ဒေါသနဲ့မစ္စရိယနဲ့တွဲလို့ရတယ်မနှိမ့်မြို့တဲ့သဘောကိုဒါဘုန်းကြီးတို့ဒီနေ့ကဟောဥပုံတွေကပြောခဲ့တယ်ဘုန်းကြီးတစ်ပါးရွာเจ้าကဘုန်းเจ้าထိုင်နေတဲ့ဘုန်းကြီးတစ်ပါး သူတကာကသူเจ้าတကာကသူကြည်ညိုနေတာသူကျေနပ်နေတယ်နောက်အာဂန္ဓုယဟန္တာတစ်ပါးကြွလာတဲ့အခါကျတော့အဲ့ဒီအာဂန္ဓုယဟန္တာပါယဟန္တာကိုသူတကာကကြည်ညိုတာမကြိုက်ဘူးဟုတ်တယ်မဟုတ်လားဘာခေါ်မလဲအဲ့ဒါဘာမစ္စရိယလဲကုလမစ္စရိယတဲ့ကြည်ညိုတာမကြိုက်ဘူးအဲ့ဒီတကားကဒီဘုန်းကြီးကို သင်္ကန်းလှူတာမကြိုက်ဘူး အဲ့ဒီတကားကဒီဘုန်းကြီးကိုအဲ့ရကရင်လှူတာ မကြိုက်ဘူးအဲ့ဒီတကားကဒီဘုန်းကြီးကိုဆတ်တာစေခေါ်ပေးပြီးတော့ခေါင်းရိပ်ပေးတာမကြိုက်ဘူးအဲ့ဒီဘုန်းကြီးကိုဒီတကားကဆွန်းပင်ကြွေးတာဆွန်းလှူတာမကြိုက်ဘူးဘယ်နှချက်တော့လေးချက်ဟုတ်ကလားအဲ့ဒါတွေကြတော့ဗာမစ္စရိယခေါ်မလဲလာဘမစ္စရိယမဟုတ်ပေဘူးလား သူ့ပင်သင်္ကန်းမရခြင်းမရစေခြင်းမူသောမရစေခြင်းမူအိယနေရမရစေခြင်းမူဟုတ်ကလားလာဘမစ္စရိယဒီတော့ဒီတကားကအဲ့ဒီဘုန်းကြီးရှိမှပဲယန္နာအရှင်မြတ်ကိုမြတ်ပြန်ကြတော့တပည့်တော်အိမ်ဆွမ်းစားဆွမ်းဖုံးပေးကြပါဗျာတပည့်တော်အကြောင်းကတပည့်တော်ဘုန်းကြီးနဲ့အတူတူကြပါဗျာ အရှင်ဘုရားဆံတော်တွေကလည်းရှင်းနေပြီတပည့်တော်ညနေကျဆတ်တဲ့တဲ့ခေါ်လာပြီးဆံချပေးပါရစေခွင့်ပြုပါဘုရားပြီးတော့ဟောဒီသင်္ကန်းတစ်စုံကိုရှင်ဘုရားဝတ်တော်မူပါဘုရားသင်္ကန်းထူလိုက်တဲ့ရှင်ဘုရားညကြကြိတ်မွေရာအတွက်တပည့်တော်ညောင်ဆောင်ကတိယူခဲ့ပါမယ်ဘုရားအဲလိုဆိုပြီးတော့ဆိုတဲ့အတိုင်းလည်းပဲညနေပိုင်းကျတော့ဆတ်တာတဲ့ခေါ်သွားဆံချပေးတယ်ကြိတ်မွေရာညောင်ဆောင်ကတိလည်းယူသွားတယ် ဘုရားခင်ပေးပြင်ပေးဆင်းပေးတဲ့အာဂနုဆရာတော်လည်းဟုတ်ကြီးညိုပွဲကောင်းတဲ့ယဟနာကိုယဟနာဆိုတော့အင်မတန်တန်တိန်တရိယငြိမ်သက်တည်ကြည်သောအိန္ဒြေရှိတာအဲ့ဒါကိုကျောင်းနိုင်ဘုန်းကြီးကသူတကာကအဲ့လိုပြုစုနေတာမကြိုက်ဘူးကုလမစ္စရိယဒါနဲ့မနဲ့ကြတဲ့အခါကျတော့ဆွမ်းစားကြွဆွမ်းခံကြွတဲ့အခါကျကျောင်းနိုင်ဘုန်းကြီးကဆွမ်းစားမကြွခဲ့ အဲ့ဒီယဟနာဘုန်းကြီးကိုသွားပြီးရန်တွေ့တယ်။ဘာကြောင့်လဲဆိုတော့အင်းဒီနေ့ဆွမ်းစားကြွရဲငါတကာကဆွန်းနေကပ်မယ်။ဘိုးလည်းကြီးညိုမယ်။အဲ့ဒါလို့ဆိုလို့ရှိရင်ဒီကိုတော့ငါเจ้าကခွာမှာမဟုတ်တော့ဘူး။အဲ့တော့မနေနိုင်အောင်လုပ်မှပဲဆိုသွားရန်တွေ့တယ်။အယုဒ္ဓနတ္တတွေနဲ့ပြောတယ်ဆဲတယ်ကိုတော့တပည့်တော်တကာလှူတဲ့ဆွမ်းစားမဲ့တူတူရှင်ကိုတော့မစင်စားဟုတ်ကလား။အဲ့လိုပြောတယ်။တပည့်တော်တကာလှူတဲ့သင်္ကန်းဝတ်မဲ့တူတူကိုတော့ ကိုလုံးတိနေတဲ့ဟာမလေးဟိုပုဂ္ဂိုလ်ဘယ်လိုပုဂ္ဂိုလ်လဲဆိုတာအမှန်သူစိတ်တဲ့ဒါလို့ဆိုအကက်ခတ်မိဖို့ကောင်းပါတယ်ဒီအနေထိုင်အပြောဆိုအဝဇကြီးခြင်းအပြင်ဘယ်လိုပုဂ္ဂိုလ်လဲဆိုတာသိဖို့မကောင်းဘူးလားကောင်းတယ်